ဗျာဒိတ်ချင်းအခန်းကြီး19အငယ်1မှ6ဖလားခုနှလုံးရှိသော ကောင်းကင်တမန်ခုနှစ်ပါးတို့တွင်တပါးသည်လာပြီးလျှင်ငါ့ကိုနှုတ်ဆက်၍လာခဲ့ပါ ရေအပေါ်မှထိုင်သော ပြည့်စရာကြီး၌စီရင်ခြင်းအမှုကိုငါပြမည်လောကီရှင်ပြန်တို့သည် မတရားသော မေထုံကိုသူနှင့်ပြုကြပြီမြေကြီးသားတို့သည် သူ၏မတရားသော မေထုံ၏စပြည့်နှင့်ရင်မူးကြပြီဟုပြောဆိုလျက် ငါကိုဝိညာဉ်တော်အားဖြင့်တောသို့ဆောင်သွားလေ၏။ခေါင်းခုနှလုံးနှင့်ဂျိုးဆယ်ချောင်းရှိ၍ဘုရားသခင်၏အတရေတော်ကိုရှုံချသော နာမတို့နှင့် အပြည့်ရှိသောတာယဲနီအပေါ်မှာထိုင်လျက်ရှိသော မိမတူကိုငါမြင်၏။ထိုမိမသည် အဝတ်နီအဝတ်မောင်းကိုဝတ်လျက်ရွှေတစားကြောက်မြတ်တစားပလဲတစားကို ဆင်လျက်ရှိ၏။ဆက်ဆုပ်ရင်ရှာပွေသော အရာနှင့်၎င်း မိမိမတရားသောမေထုန်၏ညစ်ညူးခြင်းနှင့်၎င်းပြည့်သောရွှေဖလားကိုကင်လျက်ရှိ၏နဖူး၌အခေယတင်သောဘွဲ့မူကားနည်းနည်းသောအရာဘာဘူးလိုမြို့ကြီး ပြည်စာတို့၏အမိမြေ၌ဆက်ဆုပ်ရွှန်ရှားပွေသော အရာတို့၏အမိပေသည်ထိုမိမသည်တန်ရှင်းသူတို့၏အသွေးယေရှု၏တက်တေခံတို့၏အသွေးနှင့်ရစ်မှုသည်ကိုငာမြင်၏ ထိုသို့မြင်သောအခါအလွန်အံ့ဩမိန်းမော၍နေ၏အငယ်9မှ10ကောင်းကင်တမန်ကလည်းအဘဲကြောင့်အံ့ဩသည်။ထိုမိမ၏နည်းနည်းသောအရာကို၎င်းခေါင်းခုနှလုံးနှင့်ဂျိုးဆယ်ချောင်းရှိ၍ထိုမိမကိုဆောင်သောသားရဲ့၏နည်းနည်းသောအရာကို၎င်းငါပြောမည်။ယခုမြင်သောသားရဲ့သည်ဖြစ်ဖူးပြီးဖြစ်ဆဲမရှိအ내ဆုံးသောတွင်တဲကတက်၍ ဖျက်ဆီးခြင်းသို့ရောက်လိမ့်မည်ကဘာဦးကပင်အသက်စာဆောင်၌စည်ရင်ဝင်သောမြေကြီးသားတို့သည်ဖြစ်ဖူး၍ဖြစ်ဆဲမရှိဖြစ်လက်တန်သောတားရဲကိုမြင်ရသောအခါအံ့ဩကြလိမ့်မည်ဤအရာ၌ပညာနှင့်ပြည့်စုံသောဉာဏ်ရှိ၏ကောင်းခုနှလုံးကမိမထိုင်သောတောင်ခုနှလုံးဖြစ်၏ရှင်မြင်းခုနှပါးလည်းဖြစ်၏ငါးပါးကြပြီတပါးရှိသေး၏တပါးဖြစ်လေအုံးမည်ဖြစ်သောအခါ တခဏသာတည်လိမ့်မည်အငယ်7မှ18ဖြစ်ဖူး၍ဖြစ်ဆဲမရှိသောသားရဲသည် ရှစ်ပါးမြောက်သော ရှင်မြင်ဖြစ်၏ခုနှစ်ပါးအဝင်လည်းဖြစ်၏ဖြစ်စည်းခြင်းသို့ရောက်ရလိမ့်မည်ယခုမြင်သောဂျိုးဆယ်ချောင်းကားမင်းအာနာဇက်ကို မရသေးသော ရှင်မြင်းဆယ်ပါးဖြစ်၏ရှင်မြင်းဤအာနာဇက်ကိုတာရဲနှင့်အတူတစ်ချက်တည်းရကြလိမ့်မည်ထိုသူတို့သည်သဘောတူ၍ မိမိတို့တကူအာဏာစက်ကိုသားရဲ၌အပ်ပေးကြလိမ့်မည်သူတို့သည်တိုးတငယ်ကိုစစ်တိုက်၍တိုးတငယ်သည် နိုင်တော်မူမည်အကြောင်းမူကားတိုးတငယ်သည်သခင်တို့၏သခင်ဘယင်တို့၏ဘယင်ဖြစ်တော်မူ၏ကိုရောနှင့်အတူရှိသောသူတို့သည်လည်းခေါ်တော်မူသောသူရွေးချယ်တော်မူသောသူတစ္ဆာရှိသောသူဖြစ်ကြ၏ယခုမြင်၍ ပြည်တန်ဆာထိုင်သောရေကား၊အသီးအသီးဘာသာစကားကို ပြောသောလူအမျိုးမျိုးအစုစုဖြစ်သတည်း။ယခုမြင်သောချိုဆယ်ချောင်းနှင့်သားရဲသည်ပြည်တန်ဆာကိုမုန်း၍သူ၏စည်းစိမ်ကိုဖျက်ဆီးလိမ့်မည်။သူ၏အဝတ်တန်ဆာကိုချွတ်၍သူ၏အသားကိုကိုက်စားလိမ့်မည်။သူ၏ကိုယ်ကိုလည်းမီးရှို့လိမ့်မည်။အကြောင်းမူကား၊သူတို့သည်ဘုရားသခင်၏အလိုတော်ကို ပြုခြင်းငှါ၎င်းနှုတ်ကပတ်တော်မပြည့်စုံမီတိုင်အောင် သဘောတူ၍မိမိတို့နိုင်ငံများကိုသားရဲ၌အပ်ပေးခြင်းငှါ၎င်းဘုရားသခင်သည်သူတို့၌အကြံပေးတော်မူ၏ယခုမြင်သောမိမသည်လည်းဒေါကိရှင်မြင်တို့ကိုအုပ်ဆိုးသောမြို့ကြီးဖြစ်သည်ဟု ကောင်းကင်တမန်ပြောဆို၏